ဒါနပြုခြင်းတိလခြင်းပါပါမမဒါနနဲ့တိလကတွေ့ဖြစ်လာဒါနတိလရဟုတ်နော်မှန်ပါဗျာပြီးတော့တို့တရားနာကြမယ်ဓမ္မသာနာဓမ္မဒီကနာဖြစ်မယ်ဆိုရင်လည်းဟောတို့ဒီလောက်ပါရတယ်ဗျာဟင်မှန်ပါဗျာဒီလောက်လက်မလွတ်နဲ့မှန်ပါတို့လူဘဝရောက်တုံ့ကျင်ရတာဗျာဒီတို့ ဒုဘက်တွေနဲ့ပြောရင်တော့ဘာတို့ကျွဲတွေနွားတွေဘဝရောက်မှာတော့ဘာမှတတ်နိုင်ဘူးဗျာဘာတတ်နိုင်သေးတို့ဘာတတ်နိုင်ပါဘူးဗျာကျွဲတွေနွားတွေဖြစ်မှာတော့ဘာမှတတ်နိုင်ဘူးဗျာမှန်ပါဗျာဟင်တို့ကတတ်နိုင်တာဗျာလူဘဝလူခွင့်ကြီးဟုတ်နော်မှန်ပါဗျာဒီလူဖြစ်တုံးနေကျင်ရတာတင်ပါအရေးကြီးဆုံးကတော့ငါပါပဲမှန်ပါဗျာဟင်ဒီပါဗျာဟင်ငါပါဗျာ ကျင်နိုင်ရလားငါးပါးကိုအိမ်မှာသာဥပုပ်လုံးရလားလုံးပါလုံးပါဒီကိုဥပုပ်ကတော့လုံနာများတယ်သာနှုတ်ဥပုပ်လုံနာနေတယ်ဒီမှာမမချင်းရင်းလေးမှမပြောဘူးလားပြောပါပါဒီဒီမှာ ဒီကာယဥပုပ်ကတော့လုံနာများတယ်ဝေပြီးဥပုပ်လုံနာနေတယ်ဗျာတင်ပါပါတင်ပါပါဟုတ်ကလားဟုတ်ပါပါအဲသူအရိယာသောတာပန်လောက်အစဉ်ရောက်တဲ့ပုဂ္ဂိုလ်ကြမှာမနှောပါမင်းသူတို့ကြတော့မနှောလုံတဲ့အတွက်ခန္ဓာရောဝစီရောအကုန်လုံးလုံသွားတာဟုတ်ကဲ့ဆရဏဂုံ တို့ဗုဒ္ဓဘာသာကြည့်ရင်တရဏဂုံတည်သွားတာဟုတ်ဗျာမှန်ပါအဲအရိယာတွေရောက်တဲ့ပုဂ္ဂိုလ်ကျမှတရဏဂုံမြဲသွားတာတရဏဂုံမြဲသွားတဲ့အတွက်ငါးပါးဒီလာကလည်းမနောကမ္မစာမြဲသွားတာအတွေးနဲ့တော့တတ်ချင်းသိမရှိတော့ဘူးဟုတ်ဗျာမှန်ပါအတွေးနဲ့တော့မဟုတ်မဟုတ်တာပြောချင်းသိမရှိတော့ဘူးဗျာအဲဒီကတမမြဲတာအဲတော့ဒုဒါမောကုပုထုဇင်ကတော့ကိုယ်နဲ့နှုတ်နဲ့လုံတော်ပြီ နော်မှန်ပါဒီရှစ်ပါးဆိုတာရှစ်ပါးတို့ကိုးပါးတို့ဆယ်ပါးတို့ဆိုတာအမွန်းလင်တိလားပါရမီပြည့်တိလားခေါ်တော့မှန်ပါပါရမီဖြစ်တဲ့ဖို့တို့ဒီတိလားကိုစောင့်ထင်းရတယ်လူဖြစ်ဖို့ကတော့ဒီ၅ပါးတိလားပဲမှန်ပါဟင်ဓမ္မဘာဝတိလာကကျွေးမယူတဲ့သီလပေါ်ဗျာဓမ္မဟင်ကျွေးခြင်းတဲ့သီလပေါ်ဗျာအဲတို့ဒိဋ္ဌာန်ဒီကအောင်ပါတော့ သာသာတရိษံကြီးပြောလို့ရှိရင်တစ်သက်လုံးသူတို့ကအကျွေးနဲ့သွားတာမဟုတ်ဘူးဟိုကကြောင်ကြီးအများအားကျွဲ့ရှာနေရပွေပြီးအများအားဖားရှာနေရတာဗျဟုတ်လားဟိုကသူတို့ဘုံကတစ်သက်လုံးလုံးအကျွေးယူစားတာပါဏာတိပါဒခံနဲ့မกินကြဘူးမှန်ပါဟုတ်လားမှန်ပါအဲဒုကမဟုတ်ဘူးလူဖြစ်တယ်လူဘဝရတယ်အဲရတဲ့ဘဝလေးကိုအကျွေးကင်းကင်းနဲ့ဒုက ဝန်စာရောအတဲမွေးမှုရောပြုစုထားရမင်းဟုတ်လားမှန်ပါတို့ဟာအတဲမွေးတဲ့ဝန်ကြောမှုလားအတဲမွေးဝန်ကြောမှုလုပ်တယ်ဟောငါးပါးသီလနဲ့အပြည့်ကင်းကင်းနဲ့ဆောင်ရွက်ဟုတ်လားမှန်ပါအဲတော့ဘုသူစေစိတ်ပဲဗျတွေ့တတ်ချင်မှာပေါ့ဟုတ်လားအင်းအားခြင်းနဲ့တတ်ချင်မှာပဲမခံခြင်းနဲ့တတ်ချင်မှာပဲเนาะဟင် ဟင်ဒေါသဖြစ်လဲတတ်တာပဲမဟုတ်ဘူးလားဒေါသဖြစ်လဲတတ်တာပဲဗျသူ့တော့ရှိကအဲ့ဒီစိတ်ပေါ်ရင်နောက်စိတ်ကငါအဲငါဘာဒီလာယူထားပါလားဟုတ်လားငါငါဘာဒီလာခံယူထားပါလားနောက်စိတ်ကပြန်ပြီးထိမ့်ပြီးတမန်ပါဗျာတမန်ရှင်သိကတာရှင်သိပေါ်လဲနောက်စိတ်ကထိမ့်ပြီးတမန်ပါဗျာ အဲ့လိုလုပ်ပြရမှာဗျလူဖြစ်တုံးလေးဒီလူခွင့်ကြီးနော်လူဖြစ်တုံးလေးရှင်ရအင်းဒိဋ္ဌာဖြစ်မှာတော့သာသာမဟုတ်တဲ့တရိဌာနေလေဘာမှမသိတတ်တော့ဘာမှရှိဘူးဗျတဘောကလာပုံသွားတယ်လေဒီမှာဒီလေဟိုမာနိတိရတော့ဘာကိုလေးထင်ဒီမှာအခိုင်နဲ့ခံရပြီး ဒီရိုက်တဲ့လက်ခံရသည်ဒီမှာပို့ပြအဲခိုင်မကောင်းတော့တာစားလိုက်ကြတာလို့မလုပ်ဘူးဒီမှာတဘွားသူတို့တဘွားသူတို့တို့ပါရသွားတော့မရတော့ပါအမှန်ရဘူးကြာဟင်ဒီမှာပြီးတော့ခိုင်ပေါင်းတော့ဘာတော့ဖွဲလူလေးနဲ့ဘာလေးနဲ့ညာလေးနဲ့ကြာဟင်ဒီမှာခိုင်လို့မရတော့ဘူးရေလီလေးလေးမှတိုက်ပြီးဖို့မရတော့ကျွေးသေးလားဗျာ နှေးပါဘူးအယုတ်ဘူးလို့ကတော့ပို့ရတော့ကြည့်ရကြည့်တော့ဗျာရှားပါတယ်။အိုမိုင်းဟုတ်လား။အယုတ်ပို့ရပါတယ်။ဒီမောဘဝရောက်တော့တဘဝလုံးကဲဘာတတ်နိုင်လို့လဲ။အာမတတ်ရထားတော့ဒီပြည့်ပြည့်ထားတာဒီဝတ္တရားပါအကုန်လုံးပါပဲဗျာ။တို့လူအရေးကြီးဆုံးဟင်ဒီဖြစ်တုံးလေး သီလစင်ကြယ်ပြီးဟုတ်နော်သီလကလည်းများများမဟုတ်ဘူးငါးပါးအဲ့ဒါလူရင်စားပြန်ရဖို့လေလူပြန်ဖြစ်ဖို့ပေါ့ဗျာလူပြန်ဖြစ်ဖို့နာဖြစ်ဖို့နာထိတာဝန်ယူပါတယ်ငါးပါးသီလကလေလူပြန်ဖြစ်ဖို့နာဖြစ်ဖို့ဒါနာပြုအဲ့ဒီငါးပါးသီလပါပါစေဟုတ်ဗျာအနေဆုံး အင်းငါဘုရားဆုံးတော်ကတာတောင်တီလာမပါပဲမကတ်နဲ့ဟုတ်နော်မှန်ပါဘုရားပါပြီမှန်ပါအနေဆုံးကြောင်းကတန်ခါဆုံးသွားဖို့မချန်တောင်တီလာတော်ပါပြီမှန်သူတို့ကနှစ်ခုဒါနနဲ့တီလာနဲ့တီလာအားကကောင်းနေဒါနကအတင်းတင်းဆိုရင် तू ကနားပက်သွားတော့ ဒါနာအားကောင်းတယ်သီလကတည်တယ်ဆိုလူပဲလာခဲ့သူတို့ခွဲတာနဲ့သူဟုတ်နော်အဲတော့လူဖြစ်ရင်လေသီလနဲ့ကတန်းရှိဘဝကိုကတန်းကိုတောင်းဘဝကိုတောင်းလို့ဘဝဒါနာကပြီးသိကိုတောင်းလို့ဘဝဟုတ်နော်မှန်ပါဗျာဟုတ်ပါဟင်ဟုတ်ပါသီလကတန်း ရှိမရှိဆိုတာသူဒီလာအကောင်းမကောင်းနဲ့ဆိုင်မပြားမှန်ပါဗျာတွင်ကြည့်ချင်းမှလည်းပဒန်းရှိပြီးတွေ့မှာပါဗျာရှိပါပြီတော့တကယ်တွေ့မှသိတာတွေပေါ့ဗျာရှိပါပါဗျာဒီခါလေးတော့ကဖြတ်သိတာတွေပေါ့ဗျာရှိပါပါရှိတာပဲဗျာရှိတာရှိတာအဲ့ဒါဒီလာကစကားပြောတယ်မှန်ပါဒီလာကစကားပြောပြီးတော့တက်တန်းတော့ရှိတယ်ဗျာတချို့ကြတော့စားရမယ်မေးဗျာမှန်ပါရှိတာကြည့်ချင်းမှာ ရှိရပါလားဟင်ရှိပါလားတို့ရွာမှာတို့ငယ်ငယ်တို့ကတွေ့ဘူးလားဖွာလေးမေတယ်ဟာမလည်းမလုံတော့ဘူးဟင်ဟုတ်ပါလားဟင်ဒီကူသူတယောက်ထဲခြံရထားလေဟိုဖုန်တုံးတို့ဖွာလေးတင်းတို့ခြံနဲ့မှနေရရှာတာဒီမှာဟင်အဲသူများသူများတွေတပါးကြီးမှာသူများလည်းပဲထဲကောက်ကောက်တင်လိုက်ကောက်ပါလားဒီမှာအဲတော့တနာရဲဟိုလေရှိများကနေဖွာလေးမေရောတထုံးရောဘလောက်ဟိုအဲ့ဒါလေးနဲ့နေရရှာတာ ဟင်မာအဲခိုင်ကြီးကြီးကိုဗျာတို့ဝါဆိုတို့တတိယကျွတ်တို့ဘာတို့ဆို ပါလိမကြီးဘက်ကိုရွာလေကနေသူတို့ကြော်တဲ့ဘုကြော်လေးတွေသွားပြီးဘာပြီးသူအဲ့ဒါလည်းဆက်ရတာသေးဗျာဒီမှာပေါ့လိုက်ရတာဒီလာရှိတဲ့အတွက်သူကအတိတ်ကြီးရောရှိပါဗျာဒါမှငယ်တဲ့အတွက်ဒီဗျာဒီမှာပါဗျာဒါနာနဲ့ဒီလာကတခွေးဗျာဒီမှာပါဗျာမှတ်ထားဒီမှာပါဟင်ဒီမှာပါဟင် အဲသီလတော့အားကောင်းတယ်ဒါနမပါလို့ရှိရင်ွားတဲ့ချီငါဖြစ်မလို့မှန်ပါဘူးလားမှန်ပါအဲဒါနာကတော့အကောင်းနဲ့တိလမပါလို့ရှိရင်တတိဘဝတော့ရောက်ပါလေတစ်ခက်တွေးပြရမယ်မှန်ပါပါပြေကြလားပြေကြပါတတိသာတရေသမီးတော့ဖြစ်မှာပဲတစ်ခက်တွေးပြရမှာဗျာသူတို့နှစ်ခုပေါင်းမှာနော်မှန်ပါအဲ့တော့ငါးပါးကမြေကြစံပါ ဟုတ်ဗျာမှန်ပါဗျာဒီငါးပါးဒီလာမြေဖို့ဘာလို့အပါဒလဲတို့ကဘာလို့လို့တတိလေးကိုအမြဲတမ်းယူပေးကြဆံပါတို့လေအရင်တော့ငါဒီလိုပါပဲမင်းကိုနေကြည့်ချင်းဒီလေဒီလိုနေမှာပါပဲဘာလဲနေသူအားလုံးကပညာမှတ်နဲ့ကြွားတာဟုတ်မှန်ပါဒီအမှတ်ကိုမတုံးညမှန်ပါတုံးလားတုံးလား နေပါလေနေဆိုတာနေပါလေနေလေလေဖို့ပါမပါဘူးဗျာကြည့်ရကြည့်ပါဗျာရှားပါအမဒီကိုရရှိချာနေပြီနေဟင်ဟုတ်ကလားဗျာဟင်တို့ကတတိမရှိဘူးကွယ်ပညာမှနဲ့သွားတာပညာမှကလည်းမိဘပြောထားတဲ့အတိုင်းပဲသိရတတိမှလို့ကိုယ်ပိုင်သိဘူး မပေးနိုင်ဘူးတတိယမကမှာကိုယ်ပိုင်သိကိုပေးနိုင်တာဒီမှာဒီမှာဟုတ်နော်ဒီမှာပညာမကတော့အဲမိဘကပြောထားတဲ့အတိုင်းဖြစ်တဲ့အတွက်မိဘကဒါကောင်းတယ်ဆိုကောင်းရမှာပဲဒါဆိုရဆိုဆိုရမှာပဲဗျာဟုတ်နော်အဲပြီးတော့တို့ဘာတို့လူတန်းနဲ့လူဖြစ်တော့လူဘဝလူတန်းနဲ့တည်တော့လေအဲကောင်းမယ်ဖြစ်သွားမှာပေါ့ဗျာဒါမတည်းမကောင်းဘူးဖြစ်မှာပေါ့ဗျာ ဟုတ်ကဲ့နော်မှန်ပါပါဗျာဒါနဲ့သွားတာတို့တကယ်ကောင်းပြီမရောက်သေးဘူးတကယ်ဆိုးလဲမတွေ့သေးဘူးဟင်ပါဗျာတကယ်ကောင်းလဲမရောက်သေးဘူးတကယ်ဆိုးလဲမတွေ့သေးဘူးတို့ကတင်ညာတိကပြောတဲ့အတိုင်းနဲ့လိုက်ပြီးတော့ဒါကောင်းလေဒါဆိုးလေပြီးတော့တို့ဟောပေါ်ခန္ဓာတွေကတိဆောက်ထားတဲ့ဓာတ်တွေကတောင်းတဲ့ဓာတ်ပါပဲတို့ရှာပေးနေရတာ ဟုတ်နော်မှန်ပါဗျာဒီသာသာအတိုင်းပဲတို့လိုက်လုပ်နေရတာဗျာမှန်ပါဗျာဒါမှကိုတို့ကအတမွေးပေးနေရတာဗျာတို့အတွက်မဟုတ်ဘူးဗျာဟုတ်ဗျာမှန်ပါဗျာဒီတို့သူတော်ကောင်းကြီးများကြတော့ဟုတ်ဘူးဗျာသူတို့အတွက်ကသူတို့စားတော့ဒါတောင်းတာစားဒီဘာဘာမညာဘာမရှိတော့ဒီလားဒီဘာဘာမညာဘာမရှိတော့ဘူးဒီပါ ဟုတ်ရဒီမှာအဲသူကအစာရဘာအတွက်စားတာတို့32ခုထာတာထဲမှာစာသိအိတ်ကလေးတွေအစာထည့်ဖို့ပဲလေအဲဒီအစာသိအိတ်ကလည်းလွယ်ကြီးလိုပဲညာသူတဲ့ထဲဘာမှမပြီးရဒီမှာလွယ်ကြီးလေးသူတဲ့ထဲဘာပြီးတော့မပြီးတော့ဘူးရသူရှာကစကားများပါဟုတ်ကဲ့ဟုတ်ပါပြီ။ဒါပါပြီ။ဒါအိဒါရောကြာသူဒါအိကြီးသွားပြီးရ ဟင်အဲ့တော့သူတော်ကောင်းကြီးများကြတော့စာပေအင်္ဂလိပ်ရှိပြီးတာကဘာပါမညာပါမဘာဖြစ်လာနဲ့မတည်ဘူးဘာဖြစ်လာနဲ့တည်တယ်မရှိပြသူတို့ကြတော့ကိုယ်ပိုင်စားတို့ကြတော့ဓာသွေးတော့တဲ့ဆိုင်ဓာစာချကျွေးပြရတာဗျဟုတ်ကလားဗျာမှန်ပါဗျာဒီလားပါရှိလို့တို့တို့ကပညာနဲ့ပွားနေလို့ဟဲ့ပညာအစတတိ ယူကြသမ်းပါဟုတ်ဗျာဒီမှာတတိအရေးကြီးဆုံးဟုတ်ဗျာဒီတို့ခုရှိနေတာကပါတော့ဗုဒ္ဓဘာသာမိဘကမွေးလို့ဗုဒ္ဓဘာသာရဲ့မိယုဖလားဗုဒ္ဓဘာသာရဲ့ဖြစ်တာကိုယ်ပိုင်ဗုဒ္ဓဘာသာဖြစ်ပလားမဖြစ်သေးပါဘူးဗျာဟုတ်ကလားဗျာမှန်ပါပါ ကိုယ်ပိုင်ဗုဒ္ဓဘာသာဖြစ်ပြီးဘူးဖြစ်စေသေးပါဘူးဗျာဒီယုဖလာဗုဒ္ဓဘာသာမှန်ပါပါဗျာကိုယ်ပိုင်ဗုဒ္ဓဘာသာကြတော့တို့စာလို့ကြတော့မီယုဖလာလုံလို့တော့တယ်ဟုတ်ဗျာမှန်ပါပါဘာတို့မိမိဘရိုးရာလိုက်လို့ဇီဝတဲ့ဘာသာမှန်ပါမကြီးနဲ့ဒီလိုကိုယ်ပိုင်ဗုဒ္ဓဘာသာဖြစ်သေးဟုတ်ကလားမှန်ပါပါကိုယ်ပိုင်ဗုဒ္ဓဘာသာဖြစ်ဖို့ကြတော့သူကဒီပฏิလိုအပ်တယ် မယုပလာကတော့ပညာမှတ်နေပြီးပါတယ်ဒီမှာဟုတ်နော်ဟုတ်ပါဘူးဟင်အရှင်ဘုရားများတော်ဒီမှာပါရှင်ဘုရားများနဲ့ကြိုးမောင်းတို့ဒီလေတော့တော့ပူကြည့်ခြင်းလို့လေသာရပိလာဒီတော့ပါပါတင်းကြိုးရှင်ဘုရားတို့ဒီကြီးလာပြီဟုတ်နော်ဟင်အဲသွေးတဲ့တိတ်90လောက်ရှိတာပေါ့ရှင်ဘုရားကမှရှိတာပဲနော်ဟင် အဲဘဝရလာရင်ရှင်ဘုရားရဲ့အညာသမားဖြစ်ဖြစ်ဖြစ်တူပါပါပဲနော်မှန်ပါပါတို့ဝေဒနာတို့ပညာတို့ဘဝဘဝကြောင့်မို့ဘုရားရှင်ဘုရားရဲ့မှန်ပါပြီးတော့ခန္ဓာရဲ့ရှိတဲ့ဓာတ်ရှိတဲ့အတွက်ဓာတ်အကြောင်းကတော့အဲဓာတ်ကအဲတည်ရင်ကြိုက်တယ်မှန်ပါဟင်အဲ့တော့ဓမ္မမာနဒိဋ္ဌိမလိုက်နိုင်ဘူးလားဗျာလိုက်နိုင်ပါလိုက်ပါတော့ဒီအစင်ကတော့ဒီနာမိတာထည့်ရပါတော့ဓမ္မဟုတ်တော့အဲဓာတ်နဲ့မတည်တော့မကြိုက်ဘူး ကျွန်တော်လည်းဒေါသအဲ့ဒါမေးကလေးကပါမှာနော်ပါမှာဟင်ပြီးတော့အကြိုက်မှန်တော့ဘောဘောရှင်ကရှက်ရဟောမှန်းပြီးလေးလားမသိပါဘူးအာယုကသွားလာမှလည်းကြဘောဟဓမ္မပါအင်းအမုံတန်တော့ဟောတော့ဟောမှန်းပြီးဦးမှာမသိပါဘူးတို့တာမှလာမှာပဲကြဓမ္မဟင်အကြိုက်မကြိုက်နဲ့လုံနေတော့အပူလုံတော့ဟောပြပါပဲခင်ဗျာမှန်ပါဗျာဟင်ဓမ္မပြီးတော့ခြေလုံးချတော့ဟောဗျာဓမ္မဗျာဒါကဘဝတိုင်းရှိတာခင်ဗျာဓမ္မဗျာ ဟုတ်နော်သီခံကဒါနဲ့သွားတာဖြစ်တယ်မှန်ပါဟင်တတိခံတဘောဝါလုံးလည်းအဲ့ဒါပဲရှင်ဘုရားရဲ့ပညာသမန်းဆက်သုံးလုံးခေါ်မလားဟုတ်နော်အာဟုတုဆက်လေးလုံးလားအာဟုတုကဆက်လေးလုံးလားသုံးလုံးတယ်ဆက်လေးလုံးပါဘုရားအေးဝိအေးအာဟုတုကဆက်လေးလုံးလေဟိုဘာဘောဘုရား လောဘဥစုက၅ခုဗျာမောဟဥစုက၅ခုဗျာဒေါသဥစုက၄ခုဗျာမှန်ပါဗျာဟုတ်တယ်နော်ဒီဒီအဲ့ဒီ29လုံးကလူဖြစ်ရင်ပါတာလူမှမဟုတ်ဘူးဒိဋ္ဌာန်မူရဲ့အဲ့ဒါပါတယ်ဒါမှမဟုတ်ဒိဋ္ဌာန်ကပညာနဲ့သွားတယ်တတိမပါဘူးဟုတ်နော်ပညာနဲ့သွားတဲ့အတွက်ဒိဋ္ဌာန်ကသူကြိုက်ရင်ကောင်းတာပဲသူမကြိုက်မကောင်းဘူးဟုတ်နော်တို့လူကြတော့တတိပါရမနော် နော်မာမာဇေဝရရဲ့တရားတို့တတိတို့ဒီတို့တတတို့တော့မမဟုတ်လားဟုတ်နော်ဒီပါရဟံတတိဘာမှရှင်ဘုရားတို့ပြောတော့သောဗနာ25လုံးလားဒီသောဗနာ25လုံးတော့အာမောဟဆိုတဲ့ပညာရှိအောင်ပေါ့ဘယ်ပညာဖူပညာရှိအောင်လေအဲ့ဒါကတတိဘာမှလေတတိအုပ်စုကတာဝန်ယူရတာကြအဲ့ဒါမှအဲဘာတို့ဦးဦးညာကေကြီးတို့ မီယိုဖလာလုံမှာတတိပါမလုံမှာတတိမပါရင်မီယိုဖလာနဲ့ပြီးပါခင်ဗျားတို့မှန်ပါမှန်ပါဗျာဟင်မှန်ပါဒီကြီးရင်းနေတော့ဒီလိုနဲ့ပဲဒါကုန်းနဲ့ရေကုန်းကြောင်းကြောင်းထဲတလဲပြီးသွားနေမယ်ထင်တာပဲရေကုန်းနေလိုက်တော့ပြန်ကြလိုက်တယ်နော်ကုန်းကနေရေကုန်းပြန်တက်လိုက်တယ်ဟုတ်တယ်ကျောင်းပြန်ပြန်ပါဘယ်နှခေါက်ရှိဘူး ကျောင်းကနာသွားတာကျောင်းတော့ဟမ်ကျောင်းတော့ယောခနာပြန်ငါကုန်းနဲ့ရှိကုန်းနာနဲ့ပြန်ပါပြီးတယ်လို့တို့ပါတော့ဟုတ်တော့ဘာဒီသာအဲဖရာဘောတရားဘောသံဃာဘောယုံနာကိုပြောတာမှန်ပါဗျာဟင်ယုံယုံမဟုတ်ပါဘူးတို့ပြ ယုံရလားတို့ဟာတွေယုံပါဗျာအဲဒါဒီကဝါလာတောင်းလုံးတက်ဒီလားမြောင်ထုံးတက်ဒီလားဆုံးပါဗျာဆုံးပါပဲဆုံးပါတော့ဘူးပြန်လို့လားဥဒိကဘူးလားမရဘူးပြန်လို့ပါဗျာဆုံးပါတော့ကျောင်းသလုံးပါဟုတ်ဘူးသူတို့ယောဂဟိုဝါလာဘူးပြန်ခိုင်းတယ်ဥဒိကခိုင်းဘူးဟင် အဲခေါ်မဲဘုဒ္ဓတာကနေပြီးတော့အဲတခါကြီးလာအောင်အဲတော့အဲဘယ်လိုပြောမှာတော့ဖုန်ကြီးတစ်မျိုးกว่าမင်းတစ်မျိုးกว่าခလေးတစ်မျိုးกว่าဘာမှလိုက်ကန်းသူမသိဘူးလေပြောပါဦးပြောကြလားပြောတော့ပဲလားဒီမှာဒီကတော့လောကလည်းတစ်ခါလောကလည်းလုံနေတော့ဟိုကဘုဒ္ဓတာလည်းလာအောင်ဘယ်နေတော့ ကျော်ယူသွားတာပဲဟောကြရပါဟောကြရပါပြောဦးသွားလောကတစ်ဖက်ပြမှန်ပါဗျာမပြောရတော့ပါဘူးဗျာဟုတ်ကဲ့ဘောသွားတော့ကြားတန်ဃာတော့ယုံအောင်ယုံပဲကိုကိုကြောင့်ကိုရွာဥပတန်ဃာကြယုံခြင်းမယုံတာဗျာဟင်ကိုရွာဥပတန်ဃာယုံဖို့တော်တော်လိုသေးတယ်ဟုတ်ကလားမှန်ပါဟင်မှန်ပါဟင်အဲ့တော့ယုံမှသွားတတ်တာ၄မျိုးတဲ့ ပါရဖူရာဓမ္မရယုံမသူတို့ရဲ့အကျိုးအာနိသင်ရတော့ဓမ္မရဟင်ဖေးယုံမသွားချက်ဓမ္မရဒီတော့ဒီယောဂပျောက်မယ်လို့ယုံမမယုံရင်သွားမချက်တို့ရှိကရှိကတို့ငငယ်က ကိုဒီလိုဒီဆရာဝန်ကြီးလိုဟိုဖေမန်တို့ဒီဖေမန်တို့ရှိဘူးသူဦးဒီဒီဆရာဝန်ရဲ့တော့တို့ဖင်ကြီးလာတော့ပြီးတော့ဟိရောပင်ကိုပြီးတော့ဟင်အဲ့ဒီကဘိုးချာရောလူလာအာဘိုးချာတော့ပါသေးတယ်ဟင်ဒီမှာဟိုပါတော့ရောက်တင်ကန်တို့အင်ရတို့ဆိုဘိုးချံပြည့်တယ်ဆိုတာနဲ့ကိုတော်တော်သက်တာဆိုဒီမှာမရောက်ဘူးကတော့ဟိုရဲ့ရေသားပြိုင် ဟုတ်ကဲ့ခလို့ကားနေဟင်ဒီမှာကြီးကြီးကဘိန်းတော်ယုံတော့ဘိန်းတော်နဲ့ပြောက်ထားပဲဟုတ်တယ်ဒီမှာဗျာအခုဒီထိုးသေးတို့စားသေးတို့ဒါနဲ့မှပြောက်တယ်ဆိုတော့ဒါနဲ့မှပြောက်တော့တာဗျာဒီမှာမှန်ပါဗျာဟိုဟာတိုးကိုမတိုးနိုင်ဘူးဒီမှာဟုတ် ဒါဘိုးတို့နှစ်ခေတ်ပြီးမှာပဲနော်ဟင်ပြီးတော့ဒီလည်းပြီးမှာပဲနော်ဟင်အခုဒီခေတ်လည်းပြီးလာပဲနော်အဲအရင်ကအဲဘိုးတို့သိယုံတော့တောက်ထားလို့ရတယ်ညာဟင်ဒီလိုကဖျားတာနဲ့မျက်စိကြည့်နေတာဘာမှမကြည့်ဘူးဟုတ်ကဲ့ပေါ်ကြရောက်လာပြီလားဟုတ်ကဲ့လုတ်ခါတွေကလည်းစုံတာဘူးဗျာအားလားလည်းစုံနေဘူးလားစိတ်ခါကြီးစိတ်ခါဟုတ်ကလားဗျာလုတ်ခါတွေကလည်းစုံတာဘူးဗျာအဲ့တော့ဖြစ်တာကိုစုံမှာပေါ့ဗျာ ပုဂ္ဂလာအဲ့တော့ခေးကလည်းယုံမှသွားထက်တာဟုတ်ဗျာမှန်ပါဗျာယရဏသုံးပါးလည်းယုံမှသွားထက်တာတယ်ဗျာမှန်ပါဟုတ်ကလားယုံမှာဖို့ယုံမှာဟင်ယုံမှာဘူရူကြည်ကျင်တော်တဲ့သွားတစ်ဖက်ကရွှေနဲ့ထုထားတဲ့အဲဖရာဟင် ဒီမှာဒီဝဲဝဲဝဲတစ်ဖက်ကကြောက်စင်းလူပေါ်ဗျာဒီမှာကြောက်စင်းလူဖျားဗျာတစ်ဖက်ကအဲ့ဒီကြောက်စင်းလူဖျားနဲ့ညီညွတ်တဲ့ရွှေဒုံကြီးဗျာဒီမှာဒါမယ်အဲ့ဒါကြိုက်ခါယူပါလို့ဆိုတာလူပါပဲဗျာဗျာဟုတ်ပြီဟိုဖျားဖျားမဟုတ်ဘူးတခုကကြောက်စင်းလူဖျားဒီမှာတခုကရွှေဒုံဒီမှာအဲ့ဒါနှစ်ခုဟိုပြိုင်ကိုယ်ထဲမှာထည့်ထားတဘောဓမ္မဗျာအဲ့ဒါကြိုက်ခါယူ ကိုကျွေတော့ယူကျွေတော့ယူမှာယူရအဲ့ဒါကြောင့်ခက်တာလေအဲ့ဒါကြောင့်ခက်တာလေအဖိုးဘယ်လိုလုပ်ဒီမဲ့လို့ပါလေဘုရားသူကဒီလိုအဲ့ဒါအဲ့ဒါသူကဒီလိုပါဘုရားဘုရားဒီလိုလုပ်တယ်ဘယ်ပါဘုရားဘုရားဘုရားမဲ့တယ်အမယောဂနာပြောမြမဘုရားမဲ့ဘုရားမဲ့လား အဲ့တော့ယရနာကလည်းယုံမှာဆိုတဲ့ပါပါဗျာဘုရားဂုံယုံမှာအခုယုံအခုအကျိုးပေးပါတယ်တမပါဗျာဘုရားဂုံမှာယုံပါတမပါဗျာသူပါတော့ကြည်ရင်ဒီသုံးတော့ကလည်းဘုရားသုံးတော့ကတလားဆိုကပါပါဗျာဘုရားဘယ်နှခါဆင်းပါ ဘယ်နှခါစဉ်းစားသုံးခါစဉ်းစားဘုရားဘယ်မှာပို့တွေ့ကြလားဘုရားဘုရားဘုရားအာယုံမလို့ပါဘုရားအမှန်ရောပါအဖို့တွေ့လို့လားဘုရားဘုရားဟင်သုနောကလေးရတာအရဟတနာရီနဝဟုလေဟိနေဘုရားလည်းတစ်ခါမှစဉ်းမစားဘူးဒီဘုဘကဘုရားဘကဓမ္မယရဏဓမ္မဓာတ် နိရောဓသစ္စာဘုရားအဲ့ဒါရှိစံရည်တလေဟင်တို့သာလို့တော့ခန္ဓာပြိနိဗ္ဗာန်တော့စံသွားပြီဓာတုပရိနိဗ္ဗာန်မှမစံသေးပဲဟုတ်နော်ဓာတုပရိနိဗ္ဗာန်မှမစံသေးပဲအဲ့တော့ဟိုဘက်ကဓမ္မဆိုတဲ့အာရဏအကြောင်းရှိတယ်ဟုတ်နော်ဒီဘက်ကဒုက္ခဖရာပေါ်ကိုယုံကြည်တယ်မနှောမရှိဘူးလားရှိပါဘူးဆိုတဲ့အာရဏရှိတယ်အဲ့ဒီအာရဏချင်းတိုက်ခိုင်တဲ့အခါ ကြားလိုက်မှာကတုံ့ပြန်မနောဝိညာဉ်အမှန်ပါနော်အမှန်ပါအဲမနောဓာတ်နဲ့ဓမ္မဓာတ်နဲ့တိုက်တော့မနောဝိညာဏတတ်ပေါ်တာလေအင်းအဲ့ဒါဘုရားဘုရားဘုရားရှင်ကြီးလို့ခုဆုံးတော့ကံတာဗျာအမှန်ပါဘုတို့ကယူမှာဗျာအမှန်ပါဟုတ်ကလားဗျာအမှန်ပါအခုယောခုအကြောင်းကျူပေးပါသေးဗျာအမှန်ပါဟင်ဟုတ်နော်ယူမှာသွားထက်ထားတယ်ဗျာအင်း ပြီးတော့သူတော်ကောင်းတွေပေါ်လည်းအမြဲယုံလာတယ်အမှန်အမှန်နော်သူတော်ကောင်းဆိုတာသူများတို့အောင်ကောင်းအောင်ပဲလိုက်ပြီးတော့ဆောင်ရွက်ပြီးတာသူတို့ကိုယုံပြီးတော့မှရှာဟုတ်နော်အမှန်ပါဗျာသူတို့သူတို့ကိုယုံအတွက်ကိုဘယ်တော့မှမလုပ်ဘူးသူတော်ကောင်းမှပြီးတော့သူတော်ကောင်းမှလည်းကောင်းတဲ့လမ်းကိုသာညွှန်ပြီးဆိုးတဲ့လမ်းကိုဘယ်တော့မှမညွှန်အဲ့တော့သူတော်ကောင်းပေါ်ပေါ်လေး ယုံကြည်မှသူတော်ကောင်းရဲ့အကျိုးကိုခံစားခွင့်ရတတိယမှန်ပါပါဟုတ်ကြမှန်ပါပါဒီရဲ့ရည်ကြီးဆုံးပညာရှင်ကြီးရမှန်ပါပါကိုတတိကိုလေယုံမှတယ်မှန်ပါပါကိုတတိကိုကြယုံခဲ့တယ်နော်မှန်ပါပါကိုတတိကိုမယုံလို့မှသူများဟိုအာဟုဒီအာဟုရှောက်အာဟုနေတာမဟုတ်ဘူးလားမှန်ပါပါ ယုံနာကုတတိကုလေးပါမျိုးလေးအပွဲလည်းပါပဲဟုတ်ကလားအဲ့တော့ကိုယ်သွမ်းစားကိုယ်စိတ်တကူစိတ်တတိမရှိရင်ကိုယ်သွမ်းစားမှမရှိပဲဘယ်တော့မှထည့်ဘူးကြကိုယ်တော့ညီမသူများနောက်လိုက်တော့ပြီးနေပြီးရမှာညီမဟုတ်နော်ညီမပါဗျာအေးသူများဖြစ်ကိုဖြစ်ရမှာညီမပါသူတို့လည်းလူသားပဲကိုယ်လည်းလူသားဖတ်လို့ရှိရမှာတို့လူလို့ရတဲ့ပြည်စီတို့ရရမှာမှန်ပါပဲမှန်ပါပဲဟုတ်နော်မှန်ပါ ဖျားဖြစ်မဲ့ပုဂ္ဂိုလ်မှုခေါင်းပူမပါဘူးလက်ပူမပါဘူးတို့လူညာနာဖြစ်မဲ့ပုဂ္ဂိုလ်မှုလည်းခေါင်းပူလက်ပူမပါပါဘူးတို့လူမှန်ပါပါဟုတ်နော်တို့လူတွေပါပဲဗျတို့လူလို့လို့ရတယ်တို့ပါလို့ရတာပါဟုတ်နော်အရေးကြီးတာကိုတတိကိုယုံဘူးယုံမှဒီစိတ်ကိုစိတ်တတိကလည်းထက်တာဗျယုံမှထက်တာ ဟုတ်လားမှန်ပါပါဘုရားကြီးကိုမယုံတော့မထက်ဘူးပေါ့မှန်ပါဘယ်တော့ဖြစ်ဖြစ်အဲရေဘဝလည်းဖို့နောက်လိုက်နေပြီးတော့မှာမှန်ပါဒီဘဝဟောမှန်ပါနောက်လိုက်ပဲမှန်ပါနောက်တစ်ခါတော့ညာလိုက်ပါဘာလို့ဟောပါဘယ်ကျိုးစားရမှာပေါ့နောက်တစ်ခါလာလဲနောက်လိုက်ပဲဟင်နောက်လိုက်ကပုံမှာမဟုတ်ဟင်ဒီမှာဒီတစ်ခုသိတာတည်းရသုံးမှထက်တာ မှန်ပါဗျာသုံးကြည့်သုံးကြည့်ချက်ပြီးပဲသုံးကြည့်ချက်ပြီးပဲမှန်ပါဗျာဒီပါတီကုံသွားတယ်လို့မရှိဘူးသုံးကြည့်ပါမှန်ပါဗျာတသက်အကြီးနေနဲ့မဆိုင်ဘူးဒီမှာဖေတကူစိပါတီကဖေတကူစိပါတီပဲတော့ဝိဘူးဆရာတော်ဘုရားကြီးအမြဲတမ်းအဲပြောသွားတယ်ထောက်ပြသွားတယ်ရှိပါတယ်ဟုတ်ဗျာစိတ်လို့ပါဗျာဘူးလို့မဟုတ်ပါဘူးဆို ဒီမှာမှန်ပါဗျာသိလို့မှငယ်လေးကြီးတယ်လို့မရှိပါဘူးဗျာဆိုတာအဝေဘူးပြောသွားတာပဲလေဒီမှာဒီမှာဗျာဟုတ်နော်သိလို့ခဲစေတကုသိတ္တတိကူကသုံးချတာဖို့လို့ဒီမှာဗျာစေတကုသိတ္တတိကလည်းသူကတို့ကောင်းတဲ့လမ်းကိုတွားဖို့ဘူးဒီမှာမဟုတ်တဲ့လမ်းမှာတွားနေကြဒီမှာဟုတ်ပါဘူးဒီအဲ့တော့သူကဓာတ်နဲ့ပေါင်းထားတာကိုဓာတ်ညင်နေဒီမှာဓာတ်ညင်ကတော့ဓာတ်ဆွဲရပါမှာပေါ့ဗျာ ဒီမှာမှန်ပါနော်မှန်ပါအဲတော့စိတ်ကမကောင်းတဲ့ဘက်ပဲတွားနေကြမကောင်းတာလုပ်နေကြမကောင်းတာကြံနေကြမကောင်းတာပြောနေကြဟုတ်နော်မှန်ပါဒီအဲ့တော့တို့ကဒီစိတ်ဆိုင်တာကျွန်တော်ဘာလို့လို့တတိဒီမှာမှန်ပါပါဗျာဟင်မှန်ပါပါဗျာစိတ်ကိုနိုင်တာတတိပဲဒီမှာမှန်ပါပါဗျာနော်ကိလေသာကိုနိုင်တာလည်းဒီတတိပဲမှန်ပါပါတတိကြိုင်လိုက်ရင်စိတ်ကိုလည်းနိုင်ပါလေ ဒုမပေရတဲ့ကိလေသာကိုလည်းတတိကပယ်ပေးတာပါပဲ။မှန်ပါ။ပြီးတော့ဒုမရှိတဲ့အဲတရားတွေဒုမသွားဘူးတဲ့လမ်းကိုလည်းတတိကထောင်ပြီးတော့ရှေ့ဆောင်ခေါ်သွားတာပါ။မှန်ပါ။တတိကတတိမှတ်တဲ့အတိုင်းကနောက်ကလိုက်သွားကိုဘာမှလုပ်ရဘူးကြ။သူကကောင်းတဲ့လမ်းပြသွားမှာ။မှန်ပါ။တတိယရှင်ဘုရားရဲ့သောမနာသောမနာလမ်းပြမှာတယ်နော်။မှန်ပါ။ဟင်။မှန်ပါ။သောမနာလမ်းပြမှာနော်။အာမောဟတိ။ ဒီဒီအဘူလိုပဲကြာမှာမဟုတ်ဘူးတတိပါရင်အလားသောဗနာပဲပဲပေါ်မှာနော်ဟုတ်နော်ဒီအာရုံတတိတို့ဟီရီတို့ဒါပါတို့ကြာဘူးဒါပါဗျာအဲဒါလိုလိုလိုက်တဲ့ပုဂ္ဂိုလ်ဟာမအားကောင်းရင်ကောင်းတော့ကိုယ်တိုင်တွေ့လာပြီမအားကောင်းရင်ကောင်းတော့ကိုယ်တိုင်တွေ့လာဟုတ်ပါဘူး ပထမဆုံးဖြစ်တဲ့ကတာကကိုကိုကိုစဖြစ်တာတကယ်လို့ရင်ဟုတ်ဖြစ်ပြီမှန်လားပါဗျာကိုတတိအဲ့ဒီခါမှာထက်တော်တာပဲလေကိုကိုကိုယုံလာတော့ဗျာမှန်ပါမှန်ပါတကယ်လို့ရင်ဟုတ်ဖြစ်ပြီဆိုကိုကိုလည်းယုံလာပါယုံပါလေဗျာဟင်ယုံပါလေဗျာဟင်ပြီးတော့ဝီဘူးဆရာတော်ဘုရားကြီးပြောတော့ပြောတော့မှာပဲဟင်သူများရှိခိုးတာကို အဲအဲရှိခိုးတာလေးနဲ့ဒီဘာလို့အထင်ကြီးမနေနေတာကိုကိုကိုရှိခိုးမှာကိုကြောင့်ကိုဒီဆုံးဒီအဲ့တော့ကိုကိုကိုကိုကိုလည်းဘယ်နှခါရှိခိုးပြီပြုကျကိုကိုကိုဘယ်နှခါရှိခိုးပြီလို့အတုပဲထားပါအတုပဲထားပါလို့ကျွန်တော်ဒီလက်ခါတို့အရဝေလို့ပါကိုကိုကိုပါဆိုမှအများကပြောတာဟုတ်ကလေးကြီးရှိခိုးတာတော့ဖုတ်ခံတာပဲမဟုတ်ဘူးလားဒီမှာဟုတ်ပါ ဟင်ဒီမှာကိုကိုကိုရှိခိုးတာတော့ဘယ်နှခါခံပြီးပြီလို့မကြောက်တော့ပါဘူးမကြောက်တာဘူးကြောက်ကြပါလေလားကြောက်အောင်မခဲလို့နေမှာပါမဟုတ်ကလားတကယ်လို့ရဟုတ်ဖြစ်ပြီလို့ကိုကိုတိုင်းမနောကံစင်ကြဲသွားရင်ကာယကံငါစိတ်ဝတိကံငါလုံးလုံးစင်ကြဲတာပါဟင်ဒီမှာမနောကံစင်ကြဲတာကိုသာလို့စိတ်တော်ဝိတုဒ္ဓိလို့ပြောတာကို အဲဒီခါကျဒီလောက်ဝိသုဒ္ဓိအလိုလိုဖြစ်တော့တာကိုဒီမှာဟုတ်ဗျာကရိယာနေတို့ငါးပါးသီလဆိုတာ အရိယာမဲ့ရောက်မှမြည်တာပါဗျာအဲဒီခါကျမှကိုကိုကိုရှိခိုးကြပါပါမှန်ပါဘူးတိုင်းကတော့ရှိမခိုးနိုင်သေးပါဘူးဟုတ်ဗျာအဲပထမအာကောင်းပါမှာဗျပထမပုဂ္ဂိုလ်ကိုယုံနာဗျနောက်တော့ဖရာပေါ်တရားပေါ်တန်ခါပေါ်ဖရာမှာဖရာဘယ်တော့မှဖြစ်တော့သေးလည်းဖြစ်တော့နောက်ဘဝလည်း အဲဗုဒ္ဓံတရဏကိစ္စမိဆိုဖို့တော့မလိုတော့ဘူးဓမ္မတရဏကိစ္စမိသံဃာတရဏကိစ္စဘယ်တော့မှဆိုဖို့မလိုတော့ဘူးဟင်မှန်ပါပဲအဲဒီတရဏကိုညေးသွားပြီလေအရိယာသတ်ထဲရောက်သွားပြီလေဘယ်တော့မှနောက်ထပ်ဒီလားယူဖို့မလိုတော့ဘူးဘယ်တော့မှတရဏကိုမပြတ်တော့ဘူးအဲသူဟိုရှမ်းတောင်တန်းဒီမှာတွေ့တာပါကြဗျာဆန်ရှားမဟေးဆိုရင် ကျိုင်းတုံဘက်ကခရိယံဘက်ကလာတော့တာပဲသူတို့ခရိယံဘာသာတဲ့ဝင်ဆန်တရင်ပေးမယ်ဒီမှာဖန်ငါရင်ပေးမယ်နဲ့အဲ့လိုလာတော့တာဟုတ်အဲ့တော့စာမတော်အမေဒီကဝင်ရတော့တာပေါ့ဗျသူစံတောင်းနေတော့ငါတွေ့ခဲ့ဘူးသေးတယ်အဲ့ဒါမျိုးတွေဟုတ်ဗျမှန်ပါပါဒီအဲသူဒီတရဏဂုံမြဲသွားတဲ့ပုဂ္ဂိုလ်ကြတော့ ငါချင်ငါပဲစီပေးရင်ပေးပဲစီပေတော့မှဖရာဟာဖရာပဲတခြားဖရာမပြောင်းတော့မှန်ပါပါဘုရားဒီတရားမှဒီတရားပဲတခြားတရားမပြောင်းတော့ဘူးဒီတန်ခါမှဒီတန်ခါတခြားတန်ခါမပြောင်းတော့ဘူးမှန်ပါပါဘုရားဟုတ်ဗျာမှန်ပါပါဘုရားအဲလောက်ထိတို့တရားကယုံသွားမှန်ပါပါတရားယုံရင်ယုံသလောက်တတိအားကြောင့်တရားတွေဒီလောက်တက်လာရင် ကိုယ်ဘက်ကဓာတ်ကြောင့်ဖြစ်တဲ့လောဘအာနေသွားရင်အာမတန်ရင်မာမမရှိဘူးဒီမှာအဲ့ဒီကကြအာလို့သူပီရိဖြစ်သွားတာမရှက်ရတာရှက်ရဖက်လူလူရောက်သွားမှန်ပါမှန်ပါပါဗျာဒီဒေါသအာဒေါသသွေးကနေသွားလို့ဒေါသအာနေသွားရင်အာမတန်ရင်မာမဖြစ်တော့ဘူးဒေါသမာမဖြစ်တဲ့အတွက်အနုတ္တပဆိုတဲ့မကြောက်မလန့်မဖြစ်တော့ဘူးဒါကကြောက်လန့်သွားပြီ မှန်ပါဟင်မှန်ပါအဲ့တော့ဟီရီတို့ဥတပါတို့ဒါအရှင်ဘုရားတို့ဇိုးနေတာဒီဟုတ်နော်ဟင်တောဘနာစီတသိဖူတတိဥဆောင်မရပါဟင်တတိဥမဆောင်လေးရင်တို့တောဘနာပဲပါဠိလိုပြောတာပေါ့ဗမာလိုတော့ တင့်တယ်တဲ့ပဲပေါ်ဗျာဟင်တင်းနေတယ်နေနိုင်တဲ့ပဲကိုရောက်တာတောဘနာခေါ်တာဟင်အဲ့တော့ဒီဘက်ကတင်းနေတယ်တဲ့ပဲဆိုဟိုဘက်ကတာမမီယုဖလား တာမန်ခုနကဓာတ်ကောင်ခြင်းနဲ့ဆိုရင်တော့မတင်တယ်တဲ့ဘက်ပေါ်လားအဲ့တော့သူကြည်ချင်းဒီအုပ်စုခွဲလေးရရင်တင်တယ်တဲ့ဘက်မှာလားမတင်တယ်တဲ့ဘက်မှာတင်တယ်တဲ့ဘက်မှာပါဗျာပဇာပြောနေမှာပါဒီဒီပဇာပြောနေမှာပါဗျာကဲကြီးကြီးကဖိုးတွေမေးရမှာပဲဟင်ဒီနေ့လည်းပဲလိုက်ရအောင်ပါဗျာလိုက်ရမှာရှိသေးတာလားဘိုးရဟင် လိုက်ရမှာရှိသေးတာလားဘိုးရလိုက်ပါပြီအရွယ်ကြီးပါလေအရွယ်ကြီးကလည်းလိုက်ကြရောလားဘိုးမပြောတော့အရွယ်ကြီးဟောမာဒီလူတွေကတော့ဘာလို့မာတော့တတိလေးကိုကျူးထောင်တာအမှန်ပါမှန်ပါဗျာဟင်တို့ကြည်ရင်းနေဘယ်တော့တတ်နိုင်တယ်ဥပမာမယ်နာယူဝတ်တတ်နိုင်ရင်နာယူဝတ်မှန်ပါဗျာဘိုးတခုထားပြီးသားမှန်ပါဗျာနော်မှန်ပါဗျာ ဒူတို့ကတော့ဒူကစိတ်ညာပုံညာသမားဟုတ်ဒီနာပြီးွားလေးကြောတိကြောတော်နဲ့ဒူနဲ့မရဘူးဗျပတိနဲ့ကံရပတိကတော့လက်ညိုးကလည်းကြမ်းကြမ်းပတိလုံးကလည်းကြမ်းကြမ်းဆိုတော့အထီးကြမ်းနေရာကြတော့ပတိမြေတဘောမှန်ပါမှန်ပါဗျာဟင်မှန်ပါအထီးကြမ်းနေရာပတိမြေတဘောဗျာဒါလည်းမရပါဘူး ပတိလောဘကြီးတော့ပတိတောကကြီးသဘောဗျာမှန်ပါဟင်ဒီဘယ်လိုမှရဘူးစိတ်တော်စိတ်ဓာတ်ပဲရဘူးဝေဘူးဆရာတော်ဘုရားကြီးအင်းလေးဓမ္မယုံကြွလာတယ်ယသိကြီးတော့ဝေဘူးဆရာတော်စီတရားနာမလို့လားသူကလည်းဘလောက်ဘုံတကူကြီးတယ်တော့မသိပါဘူးသူ့နောက်ကအဆောင်ရောလူစိတ်လောက်ပါပါတယ်သူ့တော်ဝေခိုင်းသူ သူ့ကိုယ်စောခိုင်သူသူ့ဓာဘူးခိုင်သူတွေပေါ့ဗျာဆောင်ရောင်နဲ့လာတာအဲဒီလိုရန်ကုန်တော့ရောက်ဘူးဒီလိုရှိရင်ရှိမှာပါဒီလေးဓမ္မယုံဟာဝင်မှုဆရာတော်ဘုရားကြီးကြွလာရင်ဒီလိုကြပါနောက်ဆုံးနှစ်တိအဲ့ဒီမှာပဲနေတာပါအင်းလေးဒါကရှမ်းဘူးဝင်ဘူးကရှမ်းဖက်ဘူးမှန်ပါဗျာဒါမှအင်းလေးဓမ္မယုံမှာပဲသူသရင်တော့အဲ့ဒီကပဲတရားပြပါမယ်အဲ့ဒီတရားပလင်ရဲ့ရှိမှာခုံကြီးတစ်ခုချားရတာ 9000ကျော်တဲ့ပါလေအဲ့ဒီခုံရဲရှိကြမှာပရိသတ်ကထိုင်ရတာဟုတ်နော်ဟုတ်ပါဗျာဟာအဲ့ရသေးကြီးကအဲ့ဒါမထိုင်ဘူးပတ်ပြီးတော့ဖရာဖရာတော်ရဲ့ပတိဘေးကလာထိုင်အဲ့ဒီခေါ်တော့ခင်ပြရဟင်ဟုတ်ပါအဲ့ဒီဖရာတော်ဖရာကြီးကဟောနေကြရာဘယ်တော့ဖြစ်ဖြစ်ပါတော်သာသနာတည်ကြောင်းကျမ်းသင်္ကန်းဆောင်းစီလေးပါတော့ဒီပြည်သူကြလူပြီးရင်တောင်းမယ်သူကဟောဒီဘောဒီဘောဒီဘောဒီသူဒါတွေပြောတာဒါက အကျင့်တရားဟောရင်အကျင့်တရားဒါအစဟောတာဒါကအရေးကြီးလို့နော်မှန်ပါအရေးကြီးလို့မှန်ပါဒီတို့ဒီလူလဲဟိုလူလဲလူပါသူလဲတောင်းပါလို့ဆိုလူလဲမှန်ပါသူတို့လူလဲဘာသူမှမတောင်းရင်ဘာမှမရဘူးမှန်ပါမှန်ပါတောင်းပါအဲ့တော့ဆူတောင်းတော့ဆူတောင်းနိုင်ရတာမဟုတ်ဘူးဒီဟာတောင်းနေကြတော့ဒီငင်လေးပါဘုံကဆက်ဆက်ဒီသူ့ကြီးတဲ့တောင်းပါများတယ်ဒီသူ့ကြီးတဲ့လုံးဖြစ်သွားရင်သူကတရားနည်းနဲ့သွားတော့တာ ဘာမှမတောင်းလို့ဟိုရောက်လိုက်ဒီရောက်လိုက်နေမှာပေါ့အဲ့ဒီအတွက်တောင်းတာဆန္ဒခေါ်တော့ပေါ့ဆန္ဒနဲ့အဲ့ဒီတောင်းပါလေဟောအဲ့ဒီတရားဟောနေတော့ကိုကမနှောတိုက်လိုက်ပုံပေါ်ပါပဲသူတို့ချင်းကပြီးမှလေဘုံမပြီးဘူးလေမှန်ပါပဲတို့ကဟိုတနေရာတောင်းသူနာနီနီတောင်းတော့ကတို့ကနေတာဆရာတော်ကြီးတရားဟောရင်းကရလိုက်ရပြီးအိမ်သူ့ဘက်ကိုငုံချင်တယ် ငုံကြည့်ပြီးမှဗျာဝိဇ္ဇာဆိုတာသူမဟုတ်ပါဘူးတဲ့တတိတဲ့တိတပီတဲ့ပြီနေရင်အဲ့ဒါဝိဇ္ဇာဖြစ်ပါရောတယ်ဗျာဟုတ်ဗျာမှန်ပါပါပဲဝိဟာယဝိဇ္ဇာမှန်ပါပါတတိတဲ့တိတပီတဲ့ပြီနေအဲ့ဒါဝိဇ္ဇာဖြစ်ပါရောတယ်ဗျာတတိတဲ့တိတပီတဲ့ပြီနေတော့မှာလောဘဒေါသမောဟအဲ့ဒီအဝိဇ္ဇာတွေမဝင်လို့အဲကာမဝိဇ္ဇာအစစ်တည်းဗျာ ဒါယောဂီသူတရားဟောတဲ့သာဆိုပြီးတော့ဒုက္ခမင်းတော်ဟိုယတိကြီးမေးလို့သူဖြေတာဖြစ်တယ်ဟုတ်ပါဘူးယတိကြီးတော့ဘာအများရသွားတယ်မသိဘူးထို့တော့ပြရဟုတ်တာပဲငါလုပ်ထားမှငါမသိရင်သူညပဲလို့လို့သိပါဟုတ်ဗျာမှန်ပါပါပฏิပိဒါတတိမမမြဲပဲမှန်ပါပါပฏิမမြဲရင်သိမရှိဘူးပေါ့မှန်ပါပါဗျာအေဒီကစားပြီးတစ်လုံးထိ တလုံးသိအောင်ကြိုးစားမယ်ဆိုပြီးအတိတ်ထဝင်ထားတယ်မှန်ပါဟုတ်လားမှန်ပါမှန်ပါပါလုံကြည်ပါတိတ်တကူတိတ်တာတိကိုကိုယ်လည်းလုံးမကိုတတိကိုလုံပါပါနောက်တရားကဆွဲသွားတာပါကိုကလောရတာမဟုတ်ပါဘူးဟုတ်လားတို့ဒီခြေနေရောက်အောင်ကတို့မဟုတ်ပါဘူးတရားကဆွဲသွားတာပါဟင်တို့သွားစားပြီးတော့မရှိပါဘူး ဟုတ်လားလုံးကြီးတစ်လုံးကြီးလုံးကြီးတို့သုံးနှစ်လောက်ပတိတကုံနဲ့ဘုရားတို့ဘုရားကြနဝင်ကပိလာနဲ့နေလာတော့တစ်လုံးကြီးတစ်လုံးပြီးအောင်ကြိုးစားမယ်ဆိုပြီးလုံးကြီးဆယ်လုံးနဲ့မပုံထွက်ပါပဲဓမ္မမှန်ပါဘူးစိတ်ဉာဏ်ကြောင့်အဲ့ဒီခါကျမှသိတယ်မှန်ဟုတ်နော်မှန်ပါဘူးစိတ်ဉာဏ်ကြောင့်အဲ့ဒီခါကျမှသိတာ မှန်ပါကိုချိန်တော့ကိုကိုကိုစိတ်ကောင်းကြီးထင်နေပါဗျာမှန်ပါကိုကိုကြီးဟိုအဲ့လိုပတိလုံးနဲ့လိုက်ပြီးတော့သူ့သူ့နောက်ကလိုက်ကြီးမှသူစိတ်ကောက်ကြီးမှလို့ပြီဗျာမှန်ပါမှန်ပါကောက်လိုက်တာမှကိုယ်လိုဗျာကိုယ်လိုဟုတ်ကဲ့မှန်ပါ အရင်ကတော့ကိုယ်ကိုယ်ကိုစိတ်ကောင်းရှိတယ်ထင်းနေတာကအဲဒါပတိနဲ့လိုက်ဖမ်းမှစိတ်ကောင်းကြီးမှန်ပြီးတော့ဗျာပတိနဲ့လည်းတလုံးတိတလုံးတိအောင်ကြိုးစားမယ်ဆိုအဲ့ဒီချိန်မှာမနောဓိကဘယ်ဟိုကာယကံကပတိလို့ဝစီကံကကိုယ်စိတ်တဲ့ဂုံတော်ကိုနှုတ်ကလှုပ်တဲ့ရှိုံမလှုပ်ပါဘူးကျေကျေမဆူပါဘူးသူများကြားဖို့မှမဟုတ်တာကသူမှဆုံမှုလုပ်ထားတဲ့ဟာ အဲဒီတလုံးကြီးတလုံးကြီးနေရာပฏิကထားလိုက်တော့တာပဲဟုတ်လားလုံးကြီးမှန်ပါတလုံးနဲ့မပူဘူးထွက်မှာပဲမှန်ပါမှန်ပါမထွက်ရဘူးလို့သွားမလုပ်နေနဲ့ဘူးထွက်ပြမယ်မှန်ပါဟုတ်ဗျာမှန်ပါဘာမတင်လဲဘူးထွက်ပါဟုတ်ဗျာမရရအောင်လုံးမပွားများသွားမတင်နဲ့ပိုးဆိုးတယ်လုံးကြလိုက်အောင်မယ်မှန်ပါသိရှိရှိနဲ့သာဖာမှန်ပါဒီခံပြီးတာဖာ မှန်ပါပါဗျာနောက်တော့7လုံးမှထွက်တော့နောက်တော့7လုံး7လုံးမှထွက်တော့နောက်တော့20လုံးမှထွက်တော့ဒီကတတိဘက်ကအာကောင်းလာတာကိုတတိဘက်အာကောင်းတော့ဟိုကမပြီးတဲ့ဘက်ကနောက်ဆုတ်သွားနောက်တော့တပတ်လုံးလုံးပြီးတော့တာပဲတရားရှိလုံးလုံးအဲအမှားမလို့ပေါ့လေတတိလက်မလို့ဖြစ်တော့တာပဲမှန်ပါပါဗျာဟုတ်ဗျာတတိအမှားလက်မလို့သူကသူဖြစ်တာပါဗျာ အဲ့ဒီတပတ်လောက်ကိုတစ်လုံးတိတစ်လုံးတိအောင်သွားရင်သူ့ကိုမနှေးမနာနဲ့ဆိုရင်လည်းတော့9မိနစ်လောက်ကြာပါတယ်9မိနစ်လောက်စိတ်နဲ့အတွေးနဲ့ပေါ့နော်9မိနစ်လောက်စိတ်နဲ့ပြည်လီတာနဲ့ကျင်းသွားလို့ဖြစ်တဲ့ချမ်းသာမှုခံစားရပါလိမ့်မယ်နော်ဒီမှာအတွေးနဲ့ဖြစ်နေတဲ့ဆင်းရဲမှုကအများကြီး ဟုတ်ဗျာမှန်ပါပါကိလေသာဆိုများပါတယ်အတွေးပြောကြပါစို့မှန်ပါပါဟင်အတွေးနဲ့ဖြစ်တဲ့ကိလေသာတွေအဲငါမင်းလောက်တာအဲအတွေးနဲ့စိတ်နဲ့ခွာကြည့်ပါလားဗျာတော်တော်စင်ကြယ်တာပါတော်တော်ချမ်းသာတာပါဟုတ်ဘူးတော်တော်ကြည်ညိုစရာကောင်းလာတာပဲမှန်ပါဟုတ်ဗျာမှန်ပါပါဟုတ်ဗျာအဲအဲအဲ့ဒီတိုင်းကိုတို့အဲ့ဒီတော့ကတော့များများမယူဘူးကိုပါပဲကိုပါပဲဒီတဲ့ဘူးမှန်ပါ ကိုပါဖက်ပြီးတယ်မဟုတ်ဘူးကိုပါမတုကသာဖရာရှင်ရဲ့ခုံတော်ကိုပါဘူးဂျေဇုဆက်မဲ့ဟဲ့ဆိုတော့ဒုဘုသိတာပေါ့ဘူးဖရာဂျေဇုဆက်မဲ့ဆိုတော့သိတာဘာဘုမပါဘူးဟုတ်ဗျာအဲ့ဒီမှာတို့ကပုံတာဟုတ်ဗျာအဲ့လူလို့လုံပြီးမှတို့ကပါတော့ပတိလေးချပြီး9မိနစ်ဆို9မိနစ်ဝင်လေထွက်လေရှုရတာဗျာဟင်သင်္ကန်းတော့ပတိကနေခိုင်နေတာက နောက်မှအဲ့ဒီနာပြီးွားရှုပါတာအဲ့ဒါလေးကိုဝတ်တစ်ခုဖြစ်နေညာတို့ကြည်ချင်းဒီအဲတို့ရံကုန်ပြောပြောကြပါလို့ကိုယ်ဝတရားရှိတယ်သာသမီတွေအတွက်အိယာခင်းပေးလိုက်ပါအောင်နဲ့ရှင်အောင်ထောင်ပေးလိုက်ပါအောင်နဲ့ရံကုန်ပြောလေမှန်ပါဘူးကိုတရားကြည်မှသာသမီတွေချမ်းသာမှာမဟုတ်ဘူးလား မှန်ပါဗျာဟိုတရားသူကိုကိုတရားကြီးမှသူတို့ချမ်းသာမှာဟုတ်အဲ့တော့အိယာခင်းပေးလိုက်ပါဦးချင်းကောင်းထောင်ပေးလိုက်ပါဦးတဲ့သာသမီးတွေချမ်းသာသာသာအိပ်ပြီဆိုရင်ကိုလို့ကိုလုံးပါဟုတ်တော့မှန်ပါဗျာကိုလို့ကိုလုံးပါတယ်မှန်ပါအဲ့တော့တက်တက်လုံးဖို့လို့သူများအတွက်တော့တထားတာ24နာရီကို့အတွက်နာရီဝက်လောက်မှမထားဘူးလားဟင်တထားပါတထားပါ ဒီနိုင်ဝနာကနောက်မှာတဖြည်းဖြည်းဆွဲသွားမှာပါဗျာနောက်တော့နိုင်ဝတဲ့ဘူးနောက်တော့တနာကြီးအဲ့လိုသွားတော့မှာဟုတ်ဗျာဒီကြီးပါတတိထောင်သွားမှာနော်သေးတောင်ဒီတတိအားကောင်းသွားလို့ရှိရင်မောသေးရမယ်မသာမောတာနဲ့သိတာနှစ်ခုရှိဒါမှသိမှာမှန်ပါပါဗျာနာသေးရမယ်မသာနာရာနဲ့သိတာအမှန်ကောင်းလာရင် သူနဲ့ပြီးတော့မယ်မှန်ပါပါဗျာဟင် မှန်ပါပါအဲ့လိုမောရာနဲ့ပြီးတာလေးနာရာနဲ့ပြီးတာလေးဒါလေးပြီးပြီးပြီးသွားရင်ကိုယ်ပိုင်စိတ်နဲ့ပြီးတဲ့အတွက်လူနဲ့နတ်မလွဲဘူးမှန်ပါပါလူဖြစ်ရဖြစ်လေမဖြစ်နာခဲ့မှန်ပါဗျာအဲ့တတိမရှိတဲ့ပုဂ္ဂိုလ်ဉာဏ်မှနဲ့သွားမယ်သို့မဟုတ်တတိတော်ရှိတယ်နေနေပါပါဖြစ်ခဲ့ရင်ဒီကနေ့ကဝေဒနာပြင်းထန်လာရင် ငါဒီတောင်မကြောနိုင်တော့ဘူးလို့သိတာနဲ့ငါသိရတော့မယ်ဟောဒီအတွေ့ဝေမှာဝေမှာလာပါပဲဝေမှာအဲ့တော့ဘသူသိခြင်းမလို့နေတယ်အဲ့တော့ကြောက်စိတ်နဲ့တည်ရဲသွားမှာနော်မှန်ပါပါဗျာဒီအတွင်းမဝေရင်ငါမိသားစုနဲ့ခွဲရတော့မယ်ဒီအတွင်းလည်းဝင်မှာဝင်မှာပါဘုရား ဟင်ဝင်ပါပါအဲ့လိုခွဲခြင်းပါမှာခွဲခြင်းပါမှာဘောမှာပဲမိသားစုကိုခင်မင်းသိတဲ့ပြီးရင်ကြိတ်တာဒီမှာမှန်ပါပါဗျာ။ငါမိသားစုတို့တာမန်စိတ်နဲ့ဆိုရင်အဲ့ဒီမှာတရိသာဖြစ်မှာ။မှန်ပါပါဗျာ။ဟုတ်ဗျာ။မှန်ပါပါဗျာ။ဒီဖြစ်ခြင်းသလား။ဖြစ်ခြင်းပါဗျာ။ဒီအဖြစ်ခြင်းပါဗျာ။ဖြစ်ပါပါ။အဲလူတွေဒီနာမရှိရင်ဟိုတတိမရှိရင်တော့ဖြစ်မှာပဲဒီမှာတတိရှိမှမဖြစ်ပါလေမှန်ပါဗျာဖြစ်မှာ ဗျာအဲတော့တို့ကအဲ့တော့ဟိုကဒါနမှုတွေဘယ်တော့ပြုတာဒါနောက်ဆုံးသိကစွတ်တဲ့နေရာတို့ကပို့အောင်ပေါ်လာရပါလေမှန်ပါဗျာနောက်ဆုံးသိပြီးလာမဲ့ဘဝပဲမှန်ပါဗျာအဲ့တော့နောက်ဆုံးသိကကိုယ်စိတ်ဖြစ်နေရင်ကိုယ်ပဲဘဝရမှာမှန်ပါပါဗျာနောက်ဆုံးစိတ်ကကိုယ်စိတ်မို့ရင်သူများပေးတဲ့ဘဝရမှာပေါ့မှန်ပါပါဟုတ်ကလားဗျာမှန်ပါပါအဲ့တော့တို့တတိလေးကိုမွေးပြီးကြစမ်းပါ ဟုတ်တော့မှန်ပါပဲတတိလေးမွေးပြီးမှဗုဒ္ဓဘာသာဖြစ်ရကြုံနာမှာနော်မှန်ပါပါဘယ်နာကြဘူးအာ わせや